ခန်းကြီး23အငယ်1မှ14တူယူမျိုးနှင့်ဆိုင်သောဗျာဒိတ်တော်ကတာရှုတင်မောများတို့ညီးတွားမြည်တမ်းကြလော့မြို့သည်အိမ်မရှိတဲခိုစရာမရှိသည့်တိုင်အောင် ရှင်းရှင်းဖြစ်စည်းလေပြီခိတ်တိမ်ပြီမှတည်င်းချရ၏ပင်လေကုတတ်သောဇီးတုံကုံတယ်တို့သည် စီပင်စေသော ပင်လေကမ်းနားမှနေသောသူတို့မှိုင်တွေ့ကြလောများသောရေကိုအမိပြုသော ရှိဟောရမျိုးစစ် မြစ်ဤအသီးနှံကိုထိုမြို့သည်အခွန်ရ၍အတိုင်းတိုင်းအပြည်ပြည်တို့၏ဈေးဖြစ်လေပြီ။အိုဇိဒုန်မြို့၊ရှက်ကြောက်ခြင်းရှိလော့။အကြောင်းမူကား၊ပင်လယ်တည်းဟူသော ပင်လယ်မြို့ကြီးက၊ငါသည်ကိုယ်ဝန်မဆောင်၊သားမဘွား၊လူပျိုနှင့်အပျိုမတို့ကို မမွေးမြူရဟု ပြောဆို၏။အဲဂုတ္တုပြည်သားတို့သည်တုရုမြို့သိတင်းကို ကြားသောအခါ၊ထိုသိတင်းကြောင့်အလွန်စိတ်ပူပန်ခြင်းသို့ ရောက်ကြလိမ့်မည်တာရှုမြို့သို့ကူးကြလော့ပင်လယ်နားမှနေသောသူတို့ညီးတွားမိတမ်းကြလော့ဤမြို့သည်ရှေးကာလ၌တည်သဖြင့်တင်တို့ရှင်လန်းသောမြို့လောဝေးသောအရ၌တီးခိုခြင်းဟာမိမိခြေတို့သည်မိမိကိုဆောင်သွားကြ၏တုရုမြို့သည် ရာဇတရဖူကိုပေးတတ်သောမြို့ဖြစ်လျက်သူ၏ကုံတယ်တို့သည် မင်းသားဖောက်ကားရောင်းဝယ်သောသူတို့သည်မြေကြီးမူးမှတ်ဖြစ်လျက် ထိုမြို့တစ်ဖက်၌အဘယ်သူသည်ဤအကြံကိုကြံစီသနည်းကောင်းကင်ဘုရားအရှင်သာရဘုရားသည် ရှိသမျှသောဘုံတရီမာနကိုအရှက်ခွဲခြင်းက၎င်းမြေကြီးမူမှအပေါင်းတို့ကိုရှုံချခြင်းက၎င်းထိုတို့ကြံစီတော်မူ၏အိုတာရှုမြို့၏သမီးကံယိုပြက်လေပြီမြစ်ကဲ့သို့ ကိုပြီကိုနှံ့ပြလောရန်သူသည်ပင်လယ်ပေါ်မှလက်ကိုဆန့်၍တိုင်းနိုင်ငံတို့ကိုလှုပ်ရှားလေ၏ ခါနာန်ပြည်၌ခံခံသောအရတ်တို့ကိုဖျက်ဆီးစေခြင်းဟံဒါဝရဖျံအမိန်တော်ရှိ၏ညှင်းဆဲခြင်းကိုခံရသောကညာဇီးတို့မျိုး၏သမီးတင်းဒီနောက်တပံရွှင်လန်းခြင်းမရှိရထလောခိတ်တိမ်ပြည်တို့ကူးသွားလောထိုအရ၌လည်းညီတက်ခြင်းမရှိရဟု မိန်တော်မူ၏အထက်ကမရှိသောခလဒဲအမျိုးသားတို့နေသောပြည်ကို ကြည့်ရှုလောထိုပြည်ကို အာရှုရိမင်းသည် တောတွင်သားတို့နေစရာဖို့တည်ထောင်၏ထိုပြည်သားတို့သည်ပြအိုးတို့ကိုတိဆောက်၍တုရုအိမ်တော်များနှင့်မြို့ကိုလည်းရှင်းရှင်းဖျက်ဆီးကြ၏တာရှုသင်မောများတို့ညီးတွမ်းမိတမ်းကြလောတင်တို့၏မြို့ကြီးသည်ပြက်ကုန်ပြီအငယ်၅မှ၁၈ထိုကာလ၌တုရုမြို့ကိုမင်းဆက်တစ်ဆက်အတိုင်းရှိ အနှစ်80ပတ်လုံးအဘယ်သူမျှမအောင်မရအနှစ်80လွန်သောအခါပြည်စံမိမအာတီချင်းဆိုတဲ့ကဲ့သို့တုရုမျိုးအားတီချင်းဆိုလိမ့်မည်အဘယ်သူမျှမအောင်မေသော ပြည်စံမိမစောင်းကိုကန်၍မြို့တွင်လှဲ့လေလောသူတပားတို့သည်တင့်ကိုတရိယာစေခြင်းငှာตาရသောအတန်နှင့်တီး၍တီချင်းကိုများစွာဆိုလောအနှစ်80လွန်သောအခါ ဟာရဖျားသည်တုရုမြို့ကိုအကြည့်ရှုကြွလာတော်မူလိမ့်မည်သူသည်လည်းတဖန်အမျက်ရသောဘာသာသို့လိုက်ပြန်၍မြေကြီးမျက်နှာပေါ်မှာရှိသမျှသောလောကီနိုင်ငံတို့နှင့်မတရားသောမေထုံကိုပြုလိမ့်မည်တို့ရတွင် သူ၏ကုံတွယ်ခြင်းအမျက်ရခြင်းအရာတို့သည်သာဝရဖျားအဖို့တန်ရှင်းလိမ့်မည်စီဘူးတို့ထားခြင်းကိုမပြုရ ကုံတွယ်သောဥစ္စာသည် ထာဝရဘုရားရှေ့တော်၌နေသောသူတို့အဖို့ဖြစ်၍သူတို့သည်ဝါစွာစား၍ခိုင်သောအဝတ်ကိုဝတ်ကြလိမ့်မည်